တကူလပြည့်ကျော်တဲ့3ရက်1348ခုနှစ်ကုံဆုံးတဲ့ရက်ဘောဒီနေ့48ခုနှစ်ကုံသွားပြီအဲနေ့ကျင်ကြတော့1349ခုဦးတကူလပြည့်ကျော်တရက်နှစ်ဆန်းတရက်1349ခုအစဆုံးရက်1349ခု ခုနှစ်အစဆုံးရက်မှတကူဖြစ်နေတဲ့အတွက်လာပြီကလည်းကြောနေပြန်တော့အဲ့ဒီတကူလာပြီရောတရက်ဟာဦးတကူလာပြီရောတရက်နှစ်ဆန်းတရက်လို့ခေါ်တဲ့အဲနှစ်ပြင်ဆိုတစ်နှစ်အသက်ကြီးတော့မယ်1348နောက်တစ်ခုလာပြီကျော်3ရက်နောက်ဆုံးရက်ခရစ်1989 AB ဒီနေ့16ရက်လိုင်မာစီ6ချိန်မြောက်အတာပင်းကြံနေ့စဉ်မွန်လ2နာရီမှ3နာရီဟောနေကြမိဂရာဝိပဿနာတရားပွဲစဉ်အောင်အရဟံဂုဏတော်နဲ့ဖွင့်ရအောင်အရဟံနတ်လူမြမ ကောင်းစွာဥဒ္ဒိုင်ပူဇော်ထိုက်သောဘုရားသခင်ကိုဤညိုမြတ်တို့ဤခိုးပါဤဖရာအရဟံဤလေသာယံတော်လန်ချင်းမောင်းတော်မူနိုင်စွမ်းသောဘုရားသခင်ကိုဤညိုမြတ်တို့ဤခိုးပါဤဖရာအရဟံ သူတစ်ပါးမသိအောင်မကောင်းမှုပြုလုပ်ဖို့လုံခြုံစိတ်ွယ်ရာရှိတော်မမူသောဘုရားသခင်ကိုဤညောမြတ်တို့ဤခိုးပါ၏ဖရာဤတိပိသောဘဂဝါအရဟံအရဟံဝတ္တသောဘဂဝါအရဟံတံကရဏံခိသာမိ အရဟံတံသီရတာနမာမိအရဟံမေဒုက္ခန္တိတုအရဟံမေသီသေးတိတ်တုဝဗယာကဘာအဘိဓိမာကြောတင်ရှာမဟာစီဆရာတော်ခင်ကျေးဇူးရှင်အားဤညောဘွားမြောတော်ကြောပါဤဖရာ မနေ့တုန်းကဟောလက်စမိဂရာဝုံပေစဝက်ကီယောဂီတွေနဲ့မိဂရာဝုံပေစဝက်ကီယောဂီတွေကိုဘုရားမြတ်စွာဘုရားပြောတာက အမတမတိကရံငါနိဗ္ဗာန်ရခဲ့ပြီအဟံမနုဿာသာမိအာမံအဟံဓမ္မဒေသိတိငါသင်ပေးမယ်သင်ပေးတဲ့အတိုင်းကျင့်ရင်အမျိုးကောင်းသားအမျိုးကောင်းသမီးတွေမျောမှန်းတဲ့ မေတ္တရာမုန်နိယနိဗ္ဗာန်တရားကိုဒိဋ္ဌိဝရင်ဓမ္မေမသိမိခုဘဝမှာရပြီးဝိရိတထချမ်းချမ်းသာသာနေကြရမယ်အဲမြတ်စွာဘုရားနိဗ္ဗာန်ရလာခဲ့ပြီတဲ့နိဗ္ဗာန်ကိုရခြင်းရဲ့အစဉ်ဆိုရအောင်စာရွက်ကလေးကြည့် မြတ်ထိတ်မှာသီလဝိတုဒ္ဓိသီလဝိတုဒ္ဓိအဲ၅ပါးသီလ၈ပါးသီလကိုရင်ကိုရင်တို့ရဲ့သီလယဟန်ယဟန်တို့ရဲ့သီလပြည့်စုံရင်သီလဝိတုဒ္ဓိစေသီလစင်ကြယ်ပြီအဲ့ဒါပြီးဝိပဿနာကျင့်မိဂရာဝိပဿနာကျင့်ရင်စိတ်ဓာဝိတုဒ္ဓိစိတ်စင်ကြယ်စိတ်စင်ကြယ်ရတဲ့တခါတဲ့ဆိုတိနာမရူပပရိသေရညံတိနာမရူပပရိသေရညံနိပိစယပရိကဟညံနိပိ သုံးသမတနာဉာဏ်လေးဥရိယဗယဉာဏ်ငါးပင်ကဉာဏ်၆ဗယဉာဏ်ခေါနိအာရိနဝဉာဏ်ရှေ့နေပြီတာဉာဏ်ကိုမုံစီတုမြတာဉာဏ်တဆေပတိပင်ကဉာဏ်သတ္တိသင်္ဃရုပ္ပကဉာဏ် ဆယ်နှစ်ဥဋ္ဌာဏဂာမိနိညာဆယ်သုံးအနုရောမညာဆယ်လေးကောတရဘူညာဆယ်ငါမေညာပူညာနိဗ္ဗာန်အဲ့ဒီနည်းနဲ့နိဗ္ဗာန်ကိုရခဲ့တာတဲ့အဖျားဆိုပြီးပြောတာအမတမရိကရံငါနိဗ္ဗာန်ရခဲ့ပြီနိဗ္ဗာန်ရဲ့အချိန်မှာမဲ့ဆယ်ငါ ဟိုးရှိသေးတယ်ဩမေဖို့နိဗ္ဗာန်ရခဲ့ပြီလို့ဆိုလိုတာငါဘုရားဖြစ်ပြီးမေဖို့နိဗ္ဗာန်ရခဲ့ပြီငါသင်ပေးမယ်သင်ပေးတဲ့အတိုင်းကြည့်ရင် အမျိုးကောင်းသားတွေမျောမှန်းတဲ့အမျိုးကောင်းသမီးတွေမျောမှန်းတဲ့မေဖို့နိဗ္ဗာန်ကိုဘုရားမသေးခင်ရပြီးချမ်းချမ်းသာသာနေနိုင်မယ်ဘယ်သွဲ့ကြီးတွေကမယုံပါဘူးတဲ့ကောဏညာဥပပါတိယမာနအတ္တိတို့မယုံဘူး တေရမင်းသားဖွားမြင်ပြီးသားကလက်ညှိုးတစ်ချောင်းထောင်ဖျားဖြစ်မယ်လို့ယတိပြဟောခဲ့တဲ့ဘေရင်ပုံနှန်းတွေ6နှစ်ဖျားအလောင်းတော်ကျင့်စဉ်ကြီးကိုယ်တိုင်မြင့်မြင်တွေ့ပြီးဘေရင်နဲ့မြင့်မြင်နဲ့ချိန်ထုတ်ကြည့်လိုက်တဲ့အခါကျတော့အခုလိုအေးချမ်းချမ်းသွားလာစားတော့နေတဲ့အခါကျမှဖျားဖြစ် စေဘရဲ့ပင်မခံကျင့်တုံးကဖယားမဖြစ်ဆိုတာမမဟုတ်နိုင်ဘူးအဲဒီလိုမြင့်မြင်ကိုသုံးသပ်သူတို့ရဲ့အစဉ်အလာဘေးရင်ကိုမျက်ွယ်ပြုပြီးမယုံကြတာပဲအဲတော့ဘေးရင်ကိုဘေးရင်ဆရာတောင်မယုံဒါကောက်ချက်ကတဏှာမှာမြတ်စွာဘုရားအင်္ဂုတ္တရနိကေတိကနိဗ္ဗာန်ပါဠိတော်တဏှာမှာဟောထားတဲ့ဖုံးထားမှာကောင်းတဲ့အရာ၃မျိုးရှိတယ် ဘေရင်ပညာရဲ့ဒိဋ္ဌိတို့ရဲ့တရားရဲ့အမျိုးသမီးတွေရဲ့ရှုပ်ဝဲတဲ့နဲ့ကိုယ်ငါစိတ်ပိုင်းရဲ့ဒီသုံးမျိုးဖုံးတာမှကောင်းတယ်ဖုံးတာမှကောင်းတယ်အရာသုံးမျိုးမှာဘေရင်ပညာပါနေပြန်တယ်ဒီမှာလည်းဘေရင်ကိုဘေရင်ဆရာကိုယ်တိုင်တောင်းမယုံဒီနှစ်ခုပေါင်းစပ်လိုက်တဲ့အခါကျတော့ဘေရင်မေးစရာမလိုပါဘူးကိုယ့်အကြောင်းကိုယ်အသိဆုံးပါပဲစာမွေးပဲအောင်မယ်မအောင်ဘူးသိကြရင် ကိုယ်အတန်ပြတ်ထန်းလာတဲ့ဘာသာရပ်တွေကြည်လားမကြည်လားကိုယ့်အကူပြန်စဉ်းစားကြည့်မကြည်ဘူးဆိုရင်ဘေးရင်မေးမနေနဲ့စံမှုပဲမအောင်မှသေးကြတယ်ပြတ်ထန်းလာတဲ့ဘာသာရပ်တွေကြည်ကြည်ပြုံပြုံအကုန်လုံးတိမိခေါမိရှိထားတယ်ဆိုဘေးရင်မေးမနေနဲ့စံမှုပဲအောင်မှသေးကြတယ်ဒါကိုယ့်အကြောင်းကိုသိတာပဲ မ်းချုပ်ရင်ဝန်းလို့စေတာဝန်းသွားတာပေါ့ဗေဒင်ဆရာမင်းနေဆရာလိုသေးသလားဝန်းသွားရင်ဝန်းတန်တဲ့စေတော့ပျောက်တာပဲဗေဒင်ဆရာမင်းနေဆရာမလိုပါအဲ့တော့ဗေဒင်ကိုဗေဒင်မယုံဘူးဆိုတဲ့အချက်ဒီကြားမှာရပြပြီးပြောရအောင်မယ်ပြေမသောကမင်းသားနဲ့သမီးအကြောင်းပြုပြီးတီယိုနိုင်ငံမှာသာသနာရောက်သွားတယ်အဲ့ဒါကမြတ်စွာဘုရားပြိဋိမာစာမီနှစ်ပေါင်း300ကျော်လောက် ဒီယုံနိုင်ငံသာသနာတည်ရန်ပြန်ပွားပြီးမြတ်စွာဘုရားပြိဋိဘံစံပြီးနှစ်ပေါင်း900ကျော်600ဝန်းကျင်မှာဓာတ္တာဆိုတဲ့ဒဂမုကရှင်မယင်ဖြစ်သွားတယ်ရှင်မယင်ဖြစ်တော့သူ့ပါဆိုတဲ့အမိကိုယူတယ်ဒီဓာတ္တာဒဂမုကဒဂမုဓာတ္တာဆိုတာရှင်မယင်ရဲ့တကားစောင့်ရတဲ့လူအဲဓာတ္တာရှင်မယင်တကား စောင့်နေတဲ့တကမှုအဖြစ်တုန်းကလက်ရှိရှင်ဘုရင်ကတိတ်တာအတိတ်တာဆိုတဲ့ရှင်ဘုရင်ဟာတော်တော်အပြောင်းအလောင်ဝါဒနာပါတဲ့တကမှုဒတ္တာကိုသူ့ရှင်ဘုရင်ဝတ်ဆောင်ပေးရာဇမဏိမမအနေခိုင်းတကမှုဒတ္တာရဲ့တကမှုဝတ်ဆောင်ကိုရှင်ဘုရင်ကိုယ်တိုင်ဝတ်တကားမှစောင့်ညီလာခံကျင်းပတဲ့အချိန်ဝန်ကြီးဝန်ကလေးဝန်ကြီးဝန်ကလေးတထေးတွေညီလာခံသဘင်ပွဲ လာတဲ့အခါတကားကစောင့်တကမှုတစ်ပြည့်လဲအယောင်ဆောင်ရှင်ဘုရင်ဓာတာကိုတကယ့်ရှင်ဘုရင်အမှတ်နဲ့ရောက်လာတဲ့ဝန်ကြီးဝန်ကလေးတွေအယုဒေပေအလေးပြုတော့တကမှုအယောင်ဆောင်နေတဲ့ရှင်ဘုရင်ကဟားတိုက်ပြီးကြီးတယ်လက်ခုပ်လက်ဝါးတီးပြီးဟားတိုက်ပြီးကြီးချင်းအဲရေးချင်တာနဲ့သူကတကမှုဝယ်စုံဝယ်ရတာအဲ့ဒါတစ်ချိန်မဟုတ်နှစ်ချိန်မဟုတ်ဆိုတော့ ဝံကြီးဝံကလေးတွေကလည်းစိတ်ပြက်တယ်ကိုရှင်မင်းနဲ့ကိုအဲတကမှုတတကလည်းတော်တော်ကလေးအတွေ့ရခေါ်ရင်းလာပြီအဲနောက်တခါရှင်မင်းကဓာတရဲ့တကမှုဝတ်စုံဝေါ်ပြီးတော့တကားဆောင်ဓာတကရှင်မင်းဝတ်စုံနဲ့ပလင်ပေါ်မှာအဲဒီခါရှင်မင်းတဖြစ်လေတကမှုကဟားတိုက်ပြီးရည်ပြန်တော့အဲတကမှုဓာတအယောင်ဆောင်ရှင်မင်းကတကယ်ရှင်မင်းလှုပ်လိုက်တဲ့ ငါလိုမင်းတရားကိုမယုံမသိနဲ့ဒီတကမှုပုတ်တန်ထုတ်ဓာခုတ်တတ်စီဆိုတကယ်တတ်ပြလိုက်တာတကယ်ရှင်မင်းသေးရောငတ်ကြရောအဲဓာတ်တာကရှင်မင်းဖြစ်တော့တာပဲရှင်းတော့မှရှင်မင်းတတ်နေတဲ့လူရှင်မင်းဖြစ်တယ်အဲဒီတကမှုဓာတ်တာရှင်ဘရင်မဖြစ်ခင်တကမှုဓာတ်တာရဲ့ရှင်ဘရင်လက်ထက်ကဗေဒင်ဆရာတယောက်ကပြောတယ် ဝတ္တဗမင်းဖြစ်မယ်အဲဆိုတော့တကမုဒ္ဒတအသက်စီအမိချလို့အသက်ခံရတဲ့ရှင်ဘုရင်ဝတ္တဗတွေလိုက်ရှာပြီးတပ်ပြတာမနေဘူးနောက်တကမုဒ္ဒတကသူ့ဘအမည်ယူပြီးရှင်ဘုရင်ဖြစ်လာတော့လေဝတ္တဗနာမည်ရှိတဲ့လူတွေကိုလိုက်တတ်ထားတာမနေဘူးအဲဒိဋ္ဌရှင်ဘုရင်တကမုဒ္ဒတတဖြစ်လဲ သူ့ဘရှင်မရင်20မှာဗိုလ်ချုပ်ကြီးရာတို့လက်ကင်နဲ့ကာကွယ်ရေးတာဝန်ယူရတဲ့ဗိုလ်ချုပ်ကြီးကစဉ်းစားတယ်။ဟွန်းဝဒဘမင်းဖြစ်မယ်ဆိုလို့ဝဒဘတွေတပ်ပြတာမနေဘူးသေကုန်ပြီငါ့ရင်ကငါတူဝဒဘများမင်းဖြစ်မယ်အကောင်လားမသိဘူးဒီကောင်မင်းဖြစ်ရင်လည်းငါဗိုလ်ချုပ်ကြီးရာတို့တော့ဆက်ထားမှာမဟုတ်အတူခန့်ကျင်တဲ့လူဗိုလ်ချုပ်တဲ့ခန့်မှာအဲ့တော့အော်ကိုသွေးကိုသားရဲ့လူငဲ့ညာနေမဖြစ်ဘူးဟာ။ ဒီကောင်အရင်ရှင်းမှာဘိုလ်ချုပ်ကြီးကငါတူရေးရွှေနန်းတော်သွားရအောင်ကွဟုတ်ကဲ့ခမရအဲရွှေနန်းတော်တကမှုတတတပြေးလဲသူ့ဗမင်းခါစားအောင်နန်းတော်သွားနန်းတော်နာရောက်တော့ကွန်းစမ်းမယ်ကွာကွန်းအိပ်ပေးပါထုံးမှုကမပါဘူးငါတူရေးထုံးမှုပြန်ယူကြဦးဟာထုံးမှုမပါဘူးဟဲ့ဝတ္တပအိမ်ပြန်ထုံးမှုယူဟိုရုပ်ကတော်ကထုံးမှုမပေးဘူးငွေတစ်ထောင်ပေးတယ် နင်းဦးကြီးရွှေနန်းတော်ခေါ်တာနင်းတပ်ဖို့ခေါ်တာဟာရော့ငွေတစ်ထောင်နင်းလော့ရရှောင်သွားအဲဝတ္တဝငွေတစ်ထောင်ပိုက်ပြီးတော့သွားပြန်တယ်အဲဒီမှာအထီးဉာဏ်ပညာရှိဆိုတာနဲ့တွေ့ပြန်အထီးဉာဏ်ဆိုတာရှောက်တောင်းစားနေရတဲ့လူပဲဟာခင်ဗျာရှင်မြင်ဖြစ်တတ်တဲ့လူပဲဗျမြင်မြင်ချင်းအထီးဉာဏ်ပညာရှင်ကဝတ္တဝကိုပြောတော့ဝါသဘကအမွေငါရှင်ဘုရင်ဖြစ်တတ်တဲ့လူဆိုပါလားအင်း အိဇာရောက်လဲလုံနေလို့တော့ရှင်ဘုရင်မဖြစ်ဘူးငါရှင်ဘုရင်ဖြစ်အောင်လုပ်မယ်ဩဝဒဘရှင်ဘုရင်ဖြစ်အောင်လုပ်မယ်တဲ့သူ့မှာငွေထောင်ရှိတယ်အပေါင်းအသင်းဖွဲ့တယ်အရွယ်ကောင်းတွေအဲဒီအပေါင်းအသင်းတွေထဲမှာနှုတ်လုံးမဲ့လူအတွေ့အခေါ်အမျော်မြင်ရှိတဲ့လူတတ္တိရှိတဲ့လူဒါမျိုးတွေရွေးတာဒါဒါပညာခေါ်တဲ့သိတဲ့ရတာဒီကောင်နှုတ်လုံးမလားမလုံးဘူးလားတတ္တိရှိမလားမရှိဘူးလား တို့လျှို့ဝဲချက်ကြီးမပေါက်ကြအောင်ထိနိုင်မလားမထိနိုင်ဘူးလားလက်သေးကြအဆိုင်နန်ကြဓာနဲ့ထိုးတော့ကောတို့လျှို့ဝဲကြီးခေါ်ကောင်လုံးမလားမလုံးဘူးလားဘလောက်တတ်လိရှိဘလောက်သစ္စာရှိမလဲဘယ်လောက်နှုတ်လုံးမလဲဒါတွေကိုရွေးချင်ရတာဒါပညာကန်းခေါ်တယ်လူတစ်ပယ်သားရဲ့စိတ်ကိုနိုင်နိုင်ကြောကြောဗဒဟဥမဘယ်နှခုရှိတယ်ဆိုတဲ့စကားမျိုးလိုတစ်ဖက်ရဲ့စိတ်ကိုသိအောင်စိစစ်ထားလေ့လာတာဒါပညာကန်းပဲ အဲစိတ်ကြိုက်လူတွေရလာပြီဆိုတဲ့အခါကျတော့မှလျှော့ဝဲချက်တိုင်ပြီလို့သဘောတူကြတယ်အဲဒီခါမှာတပ်ဖွဲ့လေကျင်ကန်လုတ်ခေခေါ်မြေအောက်တော်လှန်ရေးပေါ့အဲကိုအင်အားနဲ့ရွာရွာအင်အားကိုစည်းမဲ့ရွာအင်အားနှိုင်းချင်းဘယ်ချင်းဘယ်ကဒီရွာဘယ်တော့မှဝင်သင့်တယ်ရွာထဲရောက်ရင်ဘယ်ကောင်အရင်ကောင်းဖြတ်သင့်တယ်အဲဒါတွေကိုစိစစ်နှိုင်းချင်းအကုန်လုံး ပိုင်လောက်ပြီဆိုတဲ့အခါဆုံးပြန်လျှက်တစ်ပြည့်ဝင်စည်းလိုက်တာဒါဝိရိယပဲစဉ်းစားချိန်ထိုးဆုံးဖြတ်တာကညံလျှက်တစ်ပြည့်ဝင်စည်းတာကဝိရိယရွာကလေးတွေစီတတ်တိုးချဲဖွဲ့နောက်ရွာကြီးတွေစီတတ်တိုးချဲဖွဲ့မြို့ကလေးတွေစီတတ်တိုးချဲဖွဲ့အဲနောက်ဆုံးရှင်မင်းတတ်တာတစ်ဖြစ်လဲသူ့ပါရှင်မင်းနေတဲ့မြို့တစ်မြို့ကြံတော့တိုင်းပြည်အမလားစစ်တိုင်းမလားဆိုစစ်တိုင်းပဲအဲ့ဒါနဲ့ ရေတိုင်းတိုင်းပွဲဆင်နွှဲကြတဲ့အခါတခမိုးတစ်ဖြစ်လဲသူ့ဘာရှင်ဘုရင်နဲ့တိုက်ပွဲမှာကြသူ့ဦးကြီးဘုရုပ်ကြီးနဲ့တိုက်ပွဲမှာကြဝရမတီဟိုတကြွန်းလုံးပိုင်သွားပြီအဲရှင်ဘုရင်ဖြစ်သွားပြီအဲညံဝိရိယကံပေါ်မှာညံဝိရိယဆောင်းမှာကံမရှိရင်ညံရှိတိုင်းမွဲတဲ့ညံဝိရိယနဲ့အမွန်းတင်လိုက်တော့ဘောဝိဇကတပုံရတာမင်္ဂလာအရာ ရှင်ဘုရင်ဖြစ်အောင်ကိုညီမတာမယ်ကံကရှင်းတော့ဒီဘက်မရောက်ခင်ဒီဘဝမရောက်ခင်ရှင်းဘဝကတည်းပါလာတာအဲကံဟောင်းပေါ်မှာကိုဘဝဉာဏ်ဝိရိယဆင်းလိုက်တော့ဝတ္တဗရှင်ဘုရင်ဖြစ်တာပဲဝတ္တဗရဲ့ဦးကြီးဘုံရုပ်ကြီးနဲ့တိုက်ပွဲကြဘုံရုပ်ကြီးယာရုဆုံးရှုံရုံနဲ့မကအသက်ပါဆုံးရှုံတာဝတ္တဗရှင်ဘုရင်ဖြစ်သွားပြီ အဲ့တော့ဘင်းဆရာတယောက်ခေါ်ပြီးမေးပြန်တယ်ဝတ္တဗမင်းကငါဘယ်နှစ်နှစ်ရှင်ဘရင်လောက်ရမယ်ဟောစမ်းကွာဘင်းဆရာကသူ့နီးနဲ့တွဲ့ချဲပြီးဟောတယ်ဆယ်နှစ်နှစ်ရော့ငွေရထောင်ဘသူမှမပြောနဲ့နော်ဘင်းဆရာကိုပြန်လွှတ်လိုက်တယ်ဝတ္တဗအဲ့ဒါပြီးတော့ကမှဆရာတော်ဘုရားကြီးတွေပြီးပြီးနန်းတော်မှာဆုံးကဆုံးဖုံးပေးပြီးတဲ့အခါဘုရားတပည့်တော်ယောဂ အန္တရာယ်အသွေသွေကင်းရှင်ဘရင်တက်တန်းကြာကြာကြီးနေရအောင်နေပြီညွန်ကြ ဆုံးမတော်မူပါဗျာတဲ့ဘဒ္ဒဗမြင်ဗုဒ္ဓဘာသာပဲအဲ့တော့ဆရာတော်ဘုရားကြီးကညွန်တယ်ရေစစ်လှူရမယ်กว่าတဲ့ဒါနကုသိုလ်ဘုန်းကြီးဟန်နေရေစစ်တောက်မှရေမစစ်ပဲတောက်ရင်အာဘတ်တဲ့အဲဒီအာဘတ်တန်နဲ့တရားအထုတ်လေဒေဝမဲ့ဘုံနိဗ္ဗာန်မရဘူးအာဘတ်တန်နဲ့သေး ဒီဘုန်းကြီးပြန်တော်မမူရဘူးငရဲတိရစ္ဆာန်ပိတ်တာတို့ကအပယ်လေးပါတဏှာသွားတာအဲဒါကြောင့်ရေစစ်လူတဲ့ဒီနေ့ဆိုရင်ဘသူဖြစ်ဖြစ်ရေစစ်တောက်မှကျမ်းမာရေးပြည့်စုံတယ်လို့ညွှန်ကြားထားတာအဲဒါပြီးတော့နေမကောင်းမကျမ်းမာမှာဖြစ်တဲ့ပုံကိုယ်တွေအတွက်တင့်တော်တဲ့ဆေးပစ္စည်းအသုံးအဆောင်တွေလှူတဲ့ဒါနကုသိုလ်တွေအဲဒါပြီးတော့ ကျောင်းဟောင်းတွေပြင်ပါကျောင်းသစ်တွေဆောက်ပါရေတွင်ဟောင်းရေကန်ဟောင်းတွေပြင်ပါလမ်းဟောင်းတွေပြင်ပါရေတွင်ရေကန်အသစ်တူးဖော်ဆောက်လုပ်ပေးလမ်းဖောက်ပေးဒါနဲ့ကုသိုလ်တွေကြီးတယ်အဲ့ဒါပြီးတော့ငါးပါးသီလမြဲအောင်ထိဥပုံနေရှင်းပါးသီလဆောင်ဒါဟောတာပဲဆရာတော်ကြီးတွေကမှန်ပါဗျာတပည့်တော်ဒီတိုင်းကျင့်သုံးပါမယ် ဆရာတော်ကြီးတွေညွှန်ကြားတဲ့အတိုင်းကျင့်သုံးတယ်ဝတ္တဗမင်းရှင်ဘရင်သက်တန်44နှစ်ပေရင်းက12နှစ်ပြောတယ်။ကဲဒီနေ့လူတွေလူသားဆိုရင်12နှစ်ရှင်ဘရင်သက်တန်ရှိတယ်ဆိုမိတ်ဆရာဟိုယရဏဒီပံဖယောင်းတိုင်တိုင်း900ပေးရပေးရ1000ပေးရပေးရဒီနေ့လူတွေဒီနေ့လူတွေဒီလိုပြောမှာအာငါငါကဘာနေ့ကွာအဲအဲ့ဒီငါနေ့ငါနေ့နဲ့ကြိုက်တယ်ဘာဘာအသားကိုဖျားထုပြီးတော့ကိုယ်ဝယ်ရမလဲကွယ်။ အဲဒီလိုမင်းမှာဒီနေ့လူတွေဆိုရင်ဝတ္တဗအဲ့ဒီလိုမဟုတ်ဘူးရောက်ငွေတောင်မင်းဘယ်သူမှမယုံနဲ့သွားအနာတောင်မထားဘူးဝေဒင်စရာကိုဗုဒ္ဓကကံကုသိုလ်ကံအကုသိုလ်ကံပဲအတိတ်ကကုသိုလ်ကံရှင်ဘုရင်ဖြစ်ဖို့ပါလာတယ်ပိဿုပံကုသိုလ်ကံထပ်ပြီးတော့ကဆင့်ပါကုသိုလ်ကံအားကောင်းရင်ဘယ်သူမှမကောင်းကြံလို့မရဘူးမိမိကိုယ်တိုင်ကြံစီသမျှဆောင်ရွက်သမျှ ကုသိုလ်ကံအားကောင်းနေရင်အောင်မြင်တယ်ဒါပဲအဲဒါကြောင့်ဘေးရင်ဆိုတာယုံကြည်စရာမဟုတ်ပါဘူးမြတ်စွာဘုရားကတတ္တကသံပဒင်အကျိုးရှိမှရှိစဉ်းစားဒါညံပဲအကျိုးရှိမဲ့အလုံးမှန်ပြီသုံးဖြတ်ချက်ချပြီးရင်တိုင်းဒီအကျိုးရှိမဲ့အလုံးအကျိုးရှိမဲ့အပြောဘယ်ချိန်ဘယ်နေရာဘယ်အခါဘသူနဲ့ပေါင်းသိပြီးလောက်ရသိမလဲဘယ်ချိန်ဘယ်အခါဘသူပြောရ သိမလဲလှုပ်သိတဲ့အချိန်အခါပြောတဲ့အချိန်အခါကိုဆက်ပြီးတော့ပါစဉ်းစားပါတဲ့အဲ့ဒါတပ်ပါရတံပါစေဒါဘယ်အရာမှပဲဖြစ်ဖြစ်အကျိုးရှင်ဖြစ်စဉ်းစားသိမသိစဉ်းစားဒီစဉ်းစားဉာဏ်နှစ်မျိုးရှေ့ကသွားပြီးရင်ပိုင်ပိုင်နေနေဆုံးဖြတ်ပြီးရင်ဝိရိယအမွန့်တင်မရောအောင်မြင်မယ်ကျောင်းသူကျောင်းသားတွေမုံဖို့ရရင်အကျိုးများမယ်ဒါမုံဖို့တောင်းတဲ့အလုပ် မုံမို့တောင်းတဲ့အလုပ်လုပ်တယ်မလုပ်တဲ့လုပ်တဲ့နဲ့ရရင်အကျိုးများတာပဲအဲမုံမို့တောင်းတဲ့အလုပ်လုပ်တဲ့နဲ့ဘယ်အချိန်လုပ်မလဲအဲတောင်းတယ်ဆိုတာစကားပဲပါဇက်နဲ့ပြောရတာဘယ်အချိန်ပြောတင်တယ်ကိုအမေဖေးကြည်တန်တာရှင်ရှင်လန်းလန်းဖြစ်နေတဲ့အချိန်အမေကျွန်တော်ကိုလေကျမကိုလေကျွန်တော်ကျမဘာလုပ်ပြရနဲ့ဆရာကသိတ်သဘောကျသွားတာဆရာကြီးက အဲဒီလိုအခြေခံပြီးတော့ကစကားပြောပြီးမုံဖို့တောင်းကြည့်ပါသူတို့စွမ်းအားရှိရှိတော့တောင်းသမျှရမှာပဲ30တောင်းတောင်း50တောင်းတောင်းကောမိကအကြောင်းကိစ္စတစုံတရားကြောင့်စိတ်မကြည်မရင်ဖြစ်နေတော့သွားပြီးတောင်းပါလားပါတိလွတ်လိုက်လေဦးမယ်အဲဒါကြောင့်တောင်းတဲ့အချိန်မတောင်းတဲ့အချိန်နဲ့စဉ်းစားပြီးလုပ်ရသေးတယ်အဲဒီလိုအကျိုးရှိမရှိသိမသိစဉ်းစားပြီးလုပ်သမျှ အောင်မြင်ပါတယ်အောင်မြင်ရဲ့အတွက်ကံဆိုတာရှိအောင်ပဲအဲ့ဒါပဲဒါဘုန်းကြီးကတော့ဘယ်တော့ဘေးတယ်မမီဘူးကိုကနဲ့ကိုချိန်ကြိုက်ပြီးတော့ကလှုပ်တာပဲအခုလိုင်မာစီရှင်းနှစ်ဘယ်လောက်အောင်မြင်လာတယ်လဲလိုင်မာစီရဲ့ရှင်းနှစ်အောင်မြင်ရဲ့အတွက်စည်းကမ်းဆိုတာရှိရတယ်လှိုင်မာစီဟာဘာလုပ်တဲ့ဌာနလဲဌာနတိုင်းမှာစည်းကမ်းဆိုတာရှိရတယ်ဗုဒ္ဓမြတ်စွာဘုရားမိဂရာဥမှာဘာလုပ်တာလဲ မိဂရာဥမှာ လုပ်တဲ့လုပ်ငန်းနဲ့ပတ်သက်လို့စည်းကမ်းရှိရတယ်အဲဗုဒ္ဓမြတ်စွာဘုရားမိဂရာဝပင်စဝကိတွေနဲ့တွေ့ပြီးတော့သူရခဲ့တဲ့နိဗ္ဗာန်ပင်စဝကိတွေစိတ်ထဲမှာပေါ်အောင်ပေးခြင်းလို့မိဂရာဝမှာစည်းကမ်းချရတာလက်ဝဲဆုံးလက်ရဆုံးအတ္တကရမဏနုယောဂကာမတုခာလိကနုယောဂဒါရင်ရှင်းပြပြီးတော့မေဇိမပရိပရာအကျင့်ဆိုတာစေခုကရဏီ အသိဉာဏ်ဖြစ်အောင်လှုပ်ပေးနိုင်တယ်ကွာတဲ့စက္ခုကရဏီညာနာကရဏီဓမ္မစကြာထဲမှာစက္ခုကရဏီညာမျက်စိဖြစ်အောင်လှုပ်ပေးနိုင်တယ်ဆိုတော့ဘယ်နဲ့လဲညာမျက်စိအဲ့ဆိုရအောင်စက္ခုကရဏီညာမျက်စိအရာတိနာမရူပပရိစေရညာတိနာမရူပပရိစေရညာနိပေဇယပရိက္ခညာဟောအဲ့ဒါကအစဉ်တိုင်းသွားဆဲငါမင်းညာဖူညာဘောအဲ့ဒါစက္ခုကရဏီ ဒီမေဒီမပရိပဒါခြင်းဟာစိတ်ကုကရဏီနာမရူပပရိဒဏ်ဉာဏ်ကသာပြအမှန်ဆိုင်ကမဲ့ဉာဏ်ဆိုတဲ့မျက်စိတွေကိုဖြစ်ပေါ်အောင်လှုပ်ပေးနိုင်တယ်กว่าတဲ့အဲဒီလိုရှင်းပေးပြီးတော့ကဲกว่าမင်းတို့နိဗ္ဗာန်ကိုမြင်တဲ့မျက်စိတွေပေါ်လာအောင်ဟောဒီလိုကျင့်ရတယ်กว่าဆိုပြီးမြင်မြင်တယ်မှကိုယ်ကိုယ်တယ်မှဆန်းဆန်းတယ်မှယိုယိုတယ်မှပေါက်ပေါက်တယ်မှဒါသင်ပေးတာပဲမိကြတာဦးမှာအဲဒီလိုသင်ပေးပြီးဒီတိုင်းစီကံ စနစ်တကျလောက်ကွာမျက်စိကွယ်သူပုံစံယုံနေလို့ကျင့်ရမည်ဘယ်မှမကျင့်နဲ့အစမပြမှတ်နေနားတိုင်းပြင်းသူပုံစံယုံနေလို့ကျင့်ရမည်ဘာမှကိယုဆိုင်နားထောင်မနေနဲ့ဟဲ့ဆုံးအပ်တော်သူပုံစံယုံနေလို့ကျင့်ရမည်စကားပြောမနေနဲ့ကွာအစမပြတဲ့လက်ရှုမှတ်ကျင့်မင်းတို့မှနာမရူပပြိတ္တဉာဏ်စတဲ့မျက်စီတွေပေါ်လာလိမ့်မယ်ဆိုပြီးစိတ်ကန်းနဲ့မူးနဲ့ထားတာပဲ စိတ်ကနဲ့မူနဲ့ထားပြီးတော့ခိုင်းတော့ဝါဇုလပြင်းနေညမှာပဲကိုယ်နဲ့ညပုံနာမှာနာမရူပပြိဋ္ဌာညာကမဲ့ညာတိဉာဏ်မျက်စိတွေပေါ်လာတယ်ဉာဏ်မျက်စိတွေပေါ်လာတော့အမတ်တဉာဏ်ကအသက်လေးပြအတ္တဝိညာဉ်မရှိလို့မြင်ပြီးပြီးတယ်အမတ်နဲ့ကဖန်ဆင်းခြင်းမရှိအကြောင်းအကျိုးပြိဋ္ဌာသမုပ္ပါဒေပဲလို့ မြင်ပြီးပြီးတယ်အဲညာမျက်စိတွေအဲသမတနာညာကစပြီးတော့အနိစ္စဒုက္ခအနတ္တဖြစ်ဖြစ်မမြဲတာတွေလူရင်စရာမကောင်းတာတွေအနိတ္တရအခိုင်အမာမရှိ အလိုမလိုက်အကြိုက်မပါတဲ့အနတ္တတွေကြီးပဲလို့အမတ်73အနုလောမညာမျက်စိပေါ်လာရောအဲဒီနောက်14ကောတရဘူညာမျက်စိ15မညာမျက်စိဖိုညာမျက်စိနိဗ္ဗာန်ကိုမြင်တဲ့ကောတရဘူညာမညာဖိုညာ မျက်စိတွေပေါ်လာတာပဲအစိကံရှိလို့စိကံမရှိရင်ဒီဉာဏ်မျက်စိတွေကမပေါ်ဘူးဒါကြောင့်တို့ယောဂီတွေလည်းစိကံပေးထားရတာပဲရသော်ပြန်ညွန်ကြတဲ့စိကံတွေလည်းတကားမပြောနဲ့ဟာအိမ်သာမှာစောင့်နေရတယ်အိမ်သာစောင့်နေရတော့ကိုယ်လည်းဝင်ဝင်မကြုံနေမတ်တရရပြီးတော့မှတ်နေ စားတော့ချိန်တုံးခါဖို့နေရခါတန်းစီပြီးမတ်တရစောင့်နေရတယ်အဲရှုံးမှပြီးတော့ကကြင့်နေဟိုဒီဒီမကြည့်နဲ့စကားမပြောနဲ့အဲ့ဒီချိန်ခါမှဒီညာမျက်စိတွေပေါ်လာနိုင်တယ်တက်ကနေစားပြီးတော့ဆယ်ငါအထိစိတ်ကရှိရတယ်စိတ်ကမရှိတဲ့နေရာဟာပျက်စီးတာပဲတိုင်းမာစီတိုးတက်လာတာစိတ်ကကြောင့်တိုးတက်လာတာ လိုင်မာစီနဲ့မိဂရာဝန်ဟာဗာမွေးမြူရေးဌာနလေနိဗ္ဗာန်မွေးမြူရေးဌာနနိဗ္ဗာန်မွေးယူတာဘယဇာမွေးရသီလဝိသုဒ္ဓိစေတဝိသုဒ္ဓိအနာမရူပပရိဒဏ်ညာအဲ့ဒီကစပြီးတော့အစဉ်တိုင်းမွေးရတာနိဗ္ဗာန်ကိုအဲနိဗ္ဗာန်ကို မွေးရတဲ့ဥစ္စာလောကဥပမာနဲ့ဝိပဿနာကမ္ဗံကာဟပိတဝအမတပါဏံပိဝိတု ဝိပဿနာကိုယ်ဝန်ကိုယူပြီး၍တဲ့ဟောဝိပဿနာဆိုတာလေတက်ကန်နေဆယ်လေးထီကိုဒါဝိပဿနာခေါ်တာပဲအဲ့ဒီဝိပဿနာကိုယ်ဝန်ရင်းမှာအမတ်ဆင်ကမဲ့ဘိုးနိဗ္ဗာန်ဖွားမြင်တာတဲ့ဗျမနိမန္တဏိကသုတ်ဘဂဗျမာကြီးကိုမြတ်စွာဘုရားဟောတဲ့သုတ်ဘဂဗျမာကြီးစီသွားပြီးတရားဟောတဲ့သုတ်အဲ့ဒီသုတ်မှာဝိပဿနာကိုကိုယ်ဝန်နဲ့ကိုယ်ဝန်သားနဲ့ 1ကနေ14အဲ့ဒီညံမျက်စိတွေကိုကိုဝန်သားနဲ့တင်စားပြီးတော့ကတယုတ်ပေါ်ထားတယ်အဲ့တော့မိဂရာဝုံရဲ့လိုင်မာစီရဲ့အတူတူပဲနိဗ္ဗာန်မွေးမြူချမ်းတဲ့နိဗ္ဗာန်မွေးမြူချမ်းစေကံရှိရတာဗောဗုဒ္ဓမြတ်စွာဘုရားအဲ့ဒီနိဗ္ဗာန်မွေးမြူချမ်းမှာဗုဒ္ဓမြတ်စွာဘုရားစေကံထားတယ်လို့ပဲဩလွန်ခဲ့တဲ့တစ်ချိန်တက်ကတော်တွေအမိမဖော်ခင်ဒေတာတဲ့ကောလိပ်ဒေတာကောလိပ်1နှစ်ရန်ကုန်မှာသုံးထည်ရှိတယ် အခုရန်ကုန်တက္ကသိုလ်လိုင်နေမြာတစ်ချိန်ကဒေသကောလိပ်နှစ်ပဲရန်ကုန်တိုင်းဒေသနှစ်ကျဲ့ဝဲ့နွားမွေးမြူ၍ခြံစည်းကမ်းများအဲဒီကျဲ့ဝဲ့နွားမွေးမြူခြံမှာစည်းကမ်းရှိတယ်ခြံအတွင်းသို့ခြံဝတ်စုံဖြင့်သာဝင်ရောက်ရမည်အဲဒါကြောင့်မဟာရမိကဘွဲကြီးဘွဲပြီးတော့မဟာရမိကဝတ်စုံအယောင်တတ်မှတ်ထားတာ။နောက်မဟာရမိကဘွဲဝင်တဲ့တတိထ အခမ်းအနားနဲ့လှိုင်မာစီလာပြီးဆိုမာရမိကဝတ်စုံနဲ့လာရမယ်နောက်ဆိုယောဂီကမာရမိကဝတ်စုံနဲ့ပဲတရားထိုင်ရမယ်တရားအထောက်ရမယ်ခြံအတွင်းသို့ခြံဝတ်စုံဖြင့်သာဝင်ရောက်ရမည်တဲ့အမတ်နေစီကခြံအတွင်းသို့အစအစာများမသေးဆောင်လာရတဲ့ဟောဒီမှာစားရတော့စရာတွေကိုနေရာမှာစုပုံသေးဆောင်ထိမ့်သိမ့်ပြီးထားစရာမလိုအောင်သူများကမ္မထမ်းကြောင့်ဒီအာယုံဆံပြုတ်ကျွေးပြီးလှိုင်မာစီကစကြရတဲ့ နှောစီပေါင်းတစ်လုံးသုံးယောင်နှုံးနဲ့ထမင်းမှာကျွေးလာတာထမင်းတစ်လုံးရင်ွေးတစ်ကြိုင်တစ်ကြိုင်ထမင်းတစ်လုံးရင်ွေးတစ်ကြိုင်တစ်ကြိုင်ဆိုဘိုက်ကိုတင်းကားသွားတာပဲဆယ်နာရီဆယ်နာရီဝဲအထိအစာခံနိုင်တယ်နေ့လယ်သာကြကန့်တချင်မထားဘူးတပြီကျဲကုံကုံစားစားဟောညကြမစားတော့ဘူးအဲ့တော့စားစရာတော့စရာဘယ်ဆောင်းစားစရာလိုတော့မလဲဟောချံအထွင်းတို့အစားအစာများမသေးဆောင်းလာရတဲ့တာကျဲဝင်တော့မွေးမြီချံတဲ့ကိုနော်ချံချံလှုပ်သားတွေတာဝန်တဲ့တန်တွေ တရိษံဆေးကုဆရာဝန်တွေလုံသားတွေအကုန်လုံးပေါ့လေစားစရာတောက်စရာယူမလာရဘူးတဲ့ယောဂကာကွယ်မှုမြန်ပြုတ်လုပ်ပြီးမှသာဝင်ရမယ်တဲ့ဒါနံပါတ်3စီကနံပါတ်4ကစကားကြေလောင်စွာမပြောရတဲ့ကြဲ့ဝဲနွားမွေးမြူတဲ့ခြံထဲမှာစကားကြဲကြဲမပြောရဘူးတဲ့နံပါတ်4စီကကိုလိုက်မစီကနိဗ္ဗာန်မွေးတဲ့ခြံပဲစကားပြောနေလို့ဘယ်ဖြစ်မှာလဲကြဲကြဲလည်းမပြောနဲ့တိုးတိုးလည်းမပြောနဲ့ဒါယောဂီတွေဆိုရင်တိုးတိုးတောင်ပြောစရာမလိုဘူး ကျဲကျဲမဆိုးနဲ့ဟောဝိယဝဇ္ဇအလုသမားတွေဆိုတိတ်တိတ်ဆိတ်ဆိတ်ကလေးလောက်ကြရမှာဒါတဖြည်းဖြည်းစည်းကမ်းဆိုတာဖော်ရတာနံပါတ်5ကခြံအသုံးဆောင်ပစ္စည်းများကိုရိုသေစွာကင်တွယ်ရမည်တဲ့ဟောဒီမှာလည်းပဲနိဗ္ဗာန်မွေးမြူတဲ့ခြံမှာအသုံးဆောင်ပစ္စည်းတွေရှိတာပဲရိုသေတွေသုံးဆောင်ရရမယ်နံပါတ်6ကခြံအတွင်းတွင်ဆေးလိမ်မတော့ရတဲ့ကျဲ့ဝဲမွေးမြူရေးကျဲ့ဝဲနွားမွေးမြူခြံထဲမှာတော့ဆေးလိမ်မတော့ကဆေးကဒီမှာနိဗ္ဗာန်မွေးတဲ့ခြံပဲဘာဖြစ်လို့ဆေးလိမ်တော့ရမလဲ အပကိသောစာဆိုတဲ့မေတ္တာတုတ်တရားတော်တွေကစကားကလေးတခွန်းနဲ့ပဲကမ္မထန်ဌာနမှာဆေးကွန်းဆောင်ရမယ်ဆိုတာလုံးဝရှင်းနေတာပဲအဲဒါကြောင့်မလို့ဗုဒ္ဓမြတ်စွာဘုရားစီကံအကုန်လုံးပေါ်အောင်ဖွာရတာဗုဒ္ဓမြတ်စွာဘုရားစီကံနဲ့အညီကျဲဝဲနွားမွေးတဲ့ချမ်းမာတောင်ဆေးလိမ့်မတော့ရဆိုတဲ့စီကံကယူပြီးသုံးနေပြီနံပါတ်ခွန်ကကုံထုံနှုံကြဆင်းစင်ပြီးအပုအပြုတ်မှုမျိုးမလုပ်ရတဲ့ဒီမှာလဲ နိဗ္ဗာန်မွေးမြည်ပြည့်စည်စေမဲ့အပြုအမူမျိုးမလုပ်ကြရဘူးပေါ့။သင်ကြောင့်အလေအလွင့်မရှိစေရတဲ့ကြဲဝဲနွားမွေးမြည်ချမ်းပါလေ။အဲဒါကလူမှုရေးလူမှုရေးဆိုင်ရာမှာတောင်းမှစိတ်ကံဆိုတာရှိတာပဲ။အဲ့ဒီစိတ်ကံလိုက်နိုင်ရင်ဆိုရဆဲလက်စာရိတာပြည့်စုံတာပေါ့။ဒါကြောင့်ဘုန်းကြီးလှုပ်တာတွေကစီးနဲ့ကန်းနဲ့ဗုဒ္ဓမြတ်စွာဘုရားမူတွေကိုဖော်တာပဲ။ ဘုရားမြတ်စွာဘုရားမူတွေဖော်လာတဲ့ခါကျတော့အဲတပြည့်တပြည့်တိုးတက်လာတယ်ဘုရားမြတ်စွာဘုရားလည်းမိဂရာကိုနှိဗ္ဗာန်မွေးမြေချမ်းစီးနဲ့ကန်းနဲ့တခါတည်းနိဗ္ဗာန်စိတ်ထဲမှာ ပေါ်လာအောင်လုပ်ကြကွာဆိုမေဇိမပြိပရာကျင့်သင်ပေးကိုနေညာပုံနာကြီးကျင့်ကျင့်တော့တစ်ကစားပြီးတော့ကညံမျက်စိရေကိုနေညာပုံနာရဲ့စိတ်မှာ 15ပဲဉာဏ်မျက်စိတွေပေါ်ဖို့နိဗ္ဗာန်ဟောရသွားပြီအညာတိဝတ္တဘောကောနေညောဘောအိုအချင်းနာမင်းမြမမင်းတို့ကောနေညောကောနေညောပုံနာကြီးဟာအညာတိဝတ္တနာမရူပပြိသေရဉာဏ်ဖြင့်အသက်လေးပြန်အတ္တမရှိယုံနာမြတာရှိတယ်လို့သိသွားပြီအညာတိဝတ္တပိစ္ဆပရိက္ခဉာဏ်ဖြင့် မှန်ဆင်းရှင်းမရှိ အကြောင်းအကျိုးယုံနာများတာရှိတယ်လို့သိသွားပြီအညာတိဝတ္တသမ္မတနာဉာဏ်မှ73အနုလောမဉာဏ်အထိဘယ်အရာမှမမြဲဘူးမမြဲတဲ့အရာလိုချင်စရာမကောင်းဘူးအနိတ္တရာမရှိအလိုမလိုက်အကြိုက်မပါတဲ့အနိစ္စဒုက္ခအနတ္တတွေကြီးတယ်လို့သိသွားပြီအညာတိဝတ္တ74ဂောတရဘုံညာ75မဉ္ဇဘုံညာဖြင့် အသင်္ခတဓာတ်နိဗ္ဗာန်ကသိသွားပြီမြတ်စွာဘုရားကအညာတိဝဒဘကိုဏိယောကိုဏိယသိသွားပြီလို့ပြောတာအဲ့လိုသိတာကိုဆိုတာအဲ့ဒီသိကအတိုင်းဇဏိရညာကျင့်သုံးရင်တို့ယောဂီတွေမှာလဲစက္ခုကရဏီညာမျက်စိဆိုမြတ်တရားတွေတမက်နှစ်မက်သုံးလေးမက်ရမှာဗောဒီရပိုင်းအတွင်းမှာဒါရစေခြင်းလို့စိတ်နဲ့ကန်းနဲ့ညွန်ကြပြီးတော့ ကိုညီဆောင်ရှောက်ပေးနေတာပဲဒါကြောင့်မြတ်စွာဘုရားကိစ္စမတပမိဂရဝဝိပဿနာတရားအလုံးအာထုံသိမိအာထုပတာဂကတငါဘုရားတို့မှာတော့အခါတာရောနာမရူပပရိစ္ဆာညံမှာအထက်အထက်ဉာဏ်မျက်စိတွေဖြစ်ပေါ်၍နေပေညွန်ပြယုံမြတာစွန့်နိုင်ကြပါကုန်၏ အဲ့ဒီညာမျက်စိတွေဖြစ်ပေါ်တော့ကိုဏိညာကြီးဟာသောတာပန်တဲ့မဟာသောတာပန်ဆိုတဲ့ဘွယ်လူကြီးရသွားတာပဲ။ဘာဇုလပြင်းညမှာ။တိုင်းအဲ့ဒီဘာဇုလပြင်းညမိဂရာကိုဗုဒ္ဓမြတ်စွာဘုရားသင်မိတယ်သင်တန်းမှာဘာတွေလဲဒီနေ့စံပီအယသင်္ကနာအရှင်မြတ်တွေအုပ်စုခွဲထားတဲ့စာအုပ်အနေနဲ့ပြောရင်မဟာတိဋ္ဌာနသုတ်ပဋိနိဗ္ဗယ ဓမ္မစစ်ကြာအဲ့ဒီနှစ်ခုအပေါင်းဝါဇုလမ်းပြဏိညာမိဂရာဥမှာဗုဒ္ဓမြတ်စွာဘုရားဟောပြီးသင်ပေးတာပဲအဝိဇ္ဇာပိညာသင်္ခါရသင်္ခါရပိညာဝိညာဏံစတဲ့ပရိစ္ဆာသမုပ္ပါစေဝိုင်းကြီးလည်းမရှိသေးမပါသေးမသိသေးကုသလဓမ္မအကုသလဓမ္မအပြာကဓမ္မဟိတုပိယောအာရမဏပိယောစတဲ့အဘိဓမ္မလည်းအမွတ်မတင်မသိသေးအဘိဓမ္မမနှောပရိစ္ဆာသမုပ္ပါမပါပဲရိုးရိုးလေး ညင်ညင်နဲ့မှကြားကြားနဲ့မှကိုယ်ကိုယ်နဲ့မှဆန့်ဆန့်နဲ့မှဒါသင်ပေးတာပဲသင်ပေးတဲ့အတိုင်းကျင့်တော့ဟောမဲ့ညံဆင်းကနဲ့ဖို့ညံနိဗ္ဗာန်ရပြီးတော့ကိုယ်နေညာပုံနာကြီးမဟာသောတာပန်အာတဝကယဝိဇ္ဇာဖြစ်သွားပြီအဲဗုဒ္ဓရဲ့တမိုင်းကြောင့်ကလေးသုံးတတ်ကြီးသုံးတတ်ကြီးဘာသာရေးနယ်ပယ်မှာမျက်စိမလဲဘူးအဲဒီနေ့မျက်စိလဲနေကြတာအဘိဓမ္မာတစ်ပါးကလည်းအဘိဓမ္မာကြည်ချင်းရဲ့ သင်ကြပြီးမှဝိပဿနာတရားအထုတ်အမယ်ပရိသသမုပ္ပါကလည်းပရိသသမုပ္ပါမလိလာပဲအထုတ်ရင်မတရားအထုတ်ထားတယ်လို့ပြောမှဆိုမှတယ်ဒီနေ့မြန်မာနိုင်ငံဘာသာရေးနယ်ပယ်တာမန်မဟုတ်ဘူးဝိပဿနာနယ်ပယ်မှာကိုမျက်စိလဲနေကြတယ်အချိန်ကုန်နေကြတယ်အချိန်မကုန်သေးဘူးအာကိုနိညာပုံနာတို့ခေဝိသခာအကြောင်းအမ9နှစ်အရွယ်ဟိုတနေ့ကပြောတဲ့သူ့မနာ9နှစ်အရွယ်ကလေးတွေ မြင်မြင်တယ်မှကြားကြားတယ်မှဒီလောက်သိမ့်ပြီးတာပဲအနိစ္စဒုက္ခအနတ္တဖြစ်ပြတောင်မနှောပါဘူးအဘိဓမ္မာပရိစ္ဆသမုပ္ပါလည်းမပါပါဘူးသိမ့်ပြီးတဲ့တိုင်ကျင့်တော့ဟောဇေကုကရဏိတိကနေစပြီးတော့15ဆိုတဲ့ဉာဏ်မျက်စိပေါ်လာပြီးနိဗ္ဗာန်မြင်သောတာပန်ဖြစ်ကြတာပဲအဲ့ဒီတိုင်းအသက်တရှိကျင့်သွားရမှာအဲ့ဒါလိုအသက်တရှိကျင့်သွားမှ နှဉ္ဉံ၃ဉံ၄၅၆ဉံရတဲ့ဉာဏတတနာဝိဇ္ဇာသုရသောတာပန်15ဉံရတဲ့အာသဝကယဝိဇ္ဇာမဟာသောတာပန်အဲအဲ့ဒီအခြေအနေဒီအသိဉာဏ်ဝိဇ္ဇာတွေကိုယ်စိတ်ထဲပေါ်ရရှိမှလောကနေရီဆရာစတုရင်ကဗလာအမတ်ကြီးရဲ့ဇကားနဲ့သုံးတတ်ရင်နွားအစင်ကလွန်နွားအစင်ကလွန်နွားမရှိဘူးတဲ့လောကထဲမှာ လောကထဲမှာနွားမရှိရင်နွားကိုစားတတ်တဲ့ကြားတွေပွိလိမ်ပျက်စီးကုန်မှာပေါ့အခုတော့ဗုဒ္ဓဘာသာအမည်ယူပြီးတော့နှစ်ညံသုံးညံလေးငါညံဆိုတဲ့ဉာဏတနာဝိဇ္ဇာအတိတောင်စိတ်ထဲမှာပေါ်အောင်မကျင့်ပဲမျက်နာလွှဲနေကြတော့ကိုယ်ကိုယ်တိုင်နွားဖြစ်ပြီးတော့ကြားစာနွားဖြစ်နေကြားရအသုံးတော်က ကြားတာတွေလှုပ်ပြီးတော့နွားတွေအားပေးနေအဲကြားတွေအားပေးနေကြတာကိုနွားပြင်းနေကြားတွေအားပေးနေကြတော့နွားတွေဟာကုန်းကုန်းကုန်းကုန်းပြီးကြားတွေလားအားရှိအားရှိပြီးတော့တိုးပွားလာတာပဲကြားတွေဒါတရိယာဖို့ကောင်းပါပြီမြေတော့သားတော်အစဉ်မြေတော်အဆက်မြေတော်အညွန့်အထွန့်ကြာရှိ ဇီးပင်ပြန်ပွားချမ်းသာဖို့ရငါကိုရောမြတ်ဆောင်ရတော်မူတယ်ရှင်းတော့ကရှင်မင်းလေးရဲ့စကားသားတော်စဉ်မြည်တော်စဉ်မြည်တော်အညွန့်မြစ်တော်အညွန့်တဲ့အခုလည်းအဲ့ဒီဥပမာလိုပဲမိမိတို့ကိုယ်တိုင်ကကြားစာဖြစ်ပြီးတော့ကကြားတယ်တိုးပွားအောင်မလုပ်တော့ဘူးငါကြားစာအဖြစ်ကလော့အောင်ကြားစာနွားအဆင့်ကြော်အောင် ငါကြိုးစားမယ်ငါနီးတူငါသားဆက်ငါမြည့်ဆက်ငါမြည့်ဆက်လေကြားစာအဖြစ်ကလွတ်เสียမယ်အဲဒီရည်ရွယ်ချက်အဋိဌာန်ကြီးကြီးမားမားကြီးနဲ့အိမ်ပြန်ရောက်ကျန်တဲ့အိမ်ကမိသားစုသင်ပေးမမောက်နိုင်မဆောင်နိုင်အရွယ်ကလေးတွေကစပြီးတော့ ဘက်လက်ကလေးပေါင်ပေါ်မှာသိဝန်းပိုင်လက်ဝါးကလေးနဲ့အုပ်ဝန်းပိုင်ကအောင်းလာတဲ့အခါအုပ်ထားတဲ့လက်ဝါးကလေးအသာကြွပိန်တဲ့အခါအသာအလိုက်ပင်ချပြီးဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်အတန်ကလေးထက်ပြုံးလာရင်ပြုံးနေပြုံးနေပြုံးနေပြုံးနေအတန်ကလေးထက်အဲလိုအတန်ထည့်ပြီးတော့ခလေးချော့လိုက်လို့ရှိရင်ဟောဝိပဿနာသင်တန်းလည်းပေးပြီးသားတကယ်ထိုင်နိုင်ရင်ထိုင်ပြီးရှုမှတ်ခိုင်းတကယ်လမ်းသွားတာပြီဆိုရင်လမ်းလျှောက်ရှုမှတ်ခိုင်း လက်ဥစဉ်မြည်လိုက်စွာပုဗ္ဗသရိယမိနေပါအဖေအမိလက်ထဲမှာဒီကလေး၄နှစ်ဝိပဿနာသင်တန်းလက်တွေ့ကျင့်၄နှစ်ကျော်မူကြိုမူကြိုကျော်မူလမူလပြီးတော့အလယ်အထက်တန်းတက်ကတူအဲ့ဒီရောက်တော့ဆရာဆရာမတွေကဒီနေ့15မိနစ်15မိနစ်လမ်းလျှောက်ကျင့်ခိုင်း10မိနစ်ထိုင်ကျင့်ခိုင်းနေ့စဉ်နေ့စဉ်15မိနစ်အမေဘေလက်ဥစရာက၄နှစ်သင်တန်းအလေးအကျင့်ပြည့်မသွားအောင် ဆရာဆရာမကြီးကလေ့ကျင့်ပေးအခုလိုကြောင်းပေးရကြတော့သွားဟဲ့နေဘယ်ကမ္မထမ်းကြောင်းဆယ်ရက်ဘယ်ကမ္မထမ်းကြောင်းနေရသွားဟဲ့တလဆိုတော့ဟာသုရသောတာပန်ညာဏတအဝိဇ္ဇာ3 4 5မဲ့ရ10မဲ့7မဲ့ရညာဏတအဝိဇ္ဇာသုရသောတာပန်နေပေါ်မှာပေါ့15မဲ့ရအာတဝကယဝိဇ္ဇာမဟာသောတာပန်နေပေါ်လာမှာပေါ့အဲဒီလိုဆိုတော့ကျမ်းစာပဲရှိတော့မလဲနွားတွေကုံတလောက်နီးနီးဖြစ်မယ် ကြားတာမရှိရင်ကြားတွေဘယ်ကြီးပွားနိုင်တော့မလဲအဲ့ဒီနည်းနဲ့ကြားတွေကိုအစီအသားခန်းချောက်ပျောက်သွားအောင်လောကတွေကပျောက်သွားအောင်လောက်ယူရမယ်ဟိုတုန်းကလည်းဒီလိုလောက်ခဲ့တော့လောက်ခဲ့ကြတာပဲအနောယထာရဲ့နောက်ပိုင်းပကံကြစွာမင်းကြီးကြစွာမင်းကြီးခေတုန်းကသင်ဆိုတဲ့ပရိယအပိုင်းမှာ တော်တော်ကိုလောက်ခဲ့ကြတယ်အချင်းချင်းတွေ့ရင်စာပေကိစ္စဆွေးနွေးတာပဲအဲဒီတုန်းကအမျိုးသမီးတွေအဘိဓမ္မာလေ့လာတာဒီဒီဒီဒီခေတ်တဲ့တော့တာမှာပေါ့လေဒီခေတ်အဘိဓမ္မာသင်တန်းတီကာကျော်သင်တန်းပရိသသမုပ္ပသင်တန်းအသင်တန်းနေပွင့်ပြီးတော့ဇန်ဝဲတွေကျင်းပါနေတာပဲအဘိဓမ္မာသင်တန်းမှာတီကာကျော်သင်တန်းနေလည်းပါသေးတယ်အတီကာကျော်ဆိုတာသင်္ကြိုကိုဖွင့်တာသင်္ကြိုဆိုတာအဘိဓမ္မာ9ကျမ်းကို နှုတ်ထုတ်ပြီးတော့ဖွင့်ထားတဲ့အထကထာလက်သန်းအထကထာလို့ခေါ်တဲ့သာဝရိယငယ်တာနဲ့အဲ့ဒီလက်သန်းအထကထာသင်းကျိုအဘိဓမ္မာသင်္ခအထကထာကိုဖွင့်တာတီကာကျော်တဲ့အဲ့ဒီတီကာကျော်ကျမ်းစာရေးမယ်ပုဂ္ဂိုလ်ကကျမ်းစာမရေးခင်ဗုဒ္ဓဓမ္မသံဃာကိုရှ िख ိုးတာဝေဒုဒ္ဓကရုဏာညာဏဗုဒ္ဓသံဗုဒ္ဓပုရိတံဓမ္မံတတ္တမသံဗုဒ္ဓံနတ္တဝသံဃာနိရိငဏံအဟံတိကာယော ပုမင်္ဂလာဆရာသည်ဝေဒနာကရုဏာညာနာအထုသဖြင့်ကိလေသာတို့မှဆင်ကျဲသောမဟာကရုဏာကဲ့သို့သောသဗ္ဗယုတဉာဏ်ရှိတော်မူထသောဝါအထုသဖြင့်ကိလေသာတို့မှဆင်ကျဲသောမဟာကရုဏာသဗ္ဗယုတဉာဏ်ရှိတော်မူထသောဗုဒ္ဓင်းစာမြတ်စွာဘုရားကို၎င်းတန်ဗုဒ္ဓပူဇိတမြတ်စွာဘုရားသည်ပွားများခြင်းမျက်မှောက်ပြုခြင်းစသည်တို့ဖြင့်ပူဇော်အပ်ထသောဓမ္မင်းစာ၁၀ပါးသောတရားတော်မြတ်ကို၎င်း ပါရမတန်ဥဒံသူတော်ကောင်းတို့ဤတရားကြောင့်အရိယာအဖြစ်ဖြင့်ကောင်းစွာဖြစ်တော်မူသောဝါသူတော်ကောင်းတို့ဤတရားတို့ကောင်းစွာရောက်တော်မူသောဝါကောင်းစွာ၏ရောက်အပ်သောသူတော်ကောင်းတရားရှိတော်မူသောဏိရင်္ဂနံထွံ့မြောက်ပြီးသောကိရိတာရှိတော်မူသောဝါကိရိတာတို့မှထွံ့မြောက်ပြီးသောတန်ခင်စံရှိရောက်သောအရိယာတန်ဃာတော်မြတ်ကို၎င်းနတ်တဝန္နမမိရှိခိုးပါဤဖရာအဲဒီလို ခလေးချော်တာတဲ့ခလေးချော်တာတီကာကျော်ပဏာမနဲ့ခလေးချော်ခဲ့တယ်တဲ့ပကံခေကြစွာမင်းကြီးဝန်းကျင်တဝိုက်စီကဖယားရှိခိုးတရားရှိခိုးတန်ခါရှိခိုးပြီးတော့ခလေးချော်တာခလေးတွေလည်းအန္တရာယ်ကင်းတာပေါ့အခုတော့ဝိပဿနာသင်တန်းနဲ့ခလေးစိတ်ကြည်လင်ရှင်လန်းလာအောင်မိဘတွေကလှုပ်ပေး အဲဒီလိုလုပ်ပြီးဘုန်းကြီးစီမံကိန်းဘုန်းကြီးဥတည်ချက်အတိုင်းဆောင်ရွက်ကြရင်အောင်မြင်ပါတယ်အဲဒီအောင်မြင်ရေးအတွက်အချုပ်ဗုဒ္ဓမြတ်စွာဘုရားကကိစ္စမတမမိဂရာဝဝိပဿနာတရားအလုံးအာထုံသိမ့်မေအာထုံပါတထာဂတငါဘုရားတို့မှာတော့အခါတာရောနွားတဲ့သားရဲ့ကြာတာတွေကိုယ်လွန်ကုံဆုံးဖို့အတွက်အရေးနီးပင်ညွန်ပြယုံမြတာ စွန့်နိုင်ကြပါကုန်၏မသားတစ်ခေါက်ကြောင်းဆယ်ခေါက်မသားတစ်ခေါက်သွားလို့ရတဲ့ကုသိုလ်တံအတုပသမထဘာဝနာကုသိုလ်နဲ့မရဏတတိသေခြင်းတရားဆင်ခြင်ပွားများတဲ့သမထဘာဝနာကုသိုလ်နှစ်မျိုးရပါတယ်အဲကြောင်းဆယ်ခေါက်လမ်းမှာမသားတစ်ခေါက်သွားတဲ့ကုသိုလ်နဲ့ညီမျှတယ်ဗုဒ္ဓမြတ်စွာဘုရားလက်ထက်တော်ကာလ ဗုဒ္ဓမြတ်စွာဘုရားပြိဋိဘံဇာမီနှစ်ပေါင်း800တောင်ဝန်းကျင်အချိန်ကကျောင်းတစ်ခေါက်သွားလိုက်လို့ရှိရင်မဲ့ကုသိုလ်တွေရတာပဲမဲ့ကုသိုလ်ဆိုတော့ဒီမှာတင့်နာမရူပပြိဋိဒဏ်ညာက15မဲ့ညာအဲဒီမဲ့တရားဆိုင်ကမဲ့ကုသိုလ်ခေါ်တဲ့မဲ့ကုသိုလ်15အထိရသောတာပန်အဆင့်နဲ့အိမ်ပြန်လာခဲ့ကြတယ် မေကုသိုလ်သုံးလင်ပဲရပြီးတော့သုလသောတာပန်ညာဏဒေသဒန္တနာဝိဒ္ဒံအရှင်းနဲ့အိမ်ကိုပြန်လာခဲ့ကြရတယ်အခုတော့ကျောင်းကိုဆယ်ချိန်ဆယ်လောက်သွားကမှသမထဘာဝနာကုသိုလ်နှမျိုးလောက်သားရတဲ့မသားတစ်ခေါက် ကုသိုလ်ကိုမိယုံကလေးပဲရှိတယ်ဆိုတော့ဝန်းနေစရာမကောင်းဘူးလားတေကြောင့်သွားတာဘာအကျိုးများမလဲမေကုသိုလ်မှမရပဲနဲ့ သမထဘာဝနာကုသိုလ်တောင်းရဖို့မပေါ်ဘူးဟိုမှာမသာတော့သမထဘာဝနာကုသိုလ်နှမျိုးဒီနေ့ဗုဒ္ဓမြတ်စွာဘုရားလက်တော်ကာလကစတင်ကျင့်သုံးလာခဲ့တဲ့ရှ िख ိုးပုံဤသမထရှ िख ိုးဤလှိုင်းမာစီယကုသင်ပေးနေတဲ့သမထရှ िख ိုးဤလောက်သာသုံးချစမ်းမှာအကြောင်းကိုလားတစ်ခေါက်နတ်ဘုမလည်းဥတင်ဖယားကုံတွေးတာကဗုဒ္ဓနုဒ္ဓိသမထဘာဝနာတကြိမ် နှစ်ဘူးဒူးနှစ်ဘက်တထောင်နှစ်ဘက်ကိုယ်ငါစိတ်ပိုင်း၅မျိုးကျမ်းမာဖြာမာထိအောင်လှုပ်ရှားရှစ်ခုအမျိုးသားတွေမှာနံပါတ်30အမျိုးသမီးတွေမှာ၈နှစ်ဘူးကိုလဲဥပြန်အောင်နှစ်ကြိမ်မြောက်တရားကုံတွေးဓမ္မနုဒ္ဓတိသမထဘာဝနာပွားပြီးတော့လှုပ်ရှားရှစ်ခုနံပါတ်80နှစ်ဘူးကိုလဲဥပြန်ရောက်၃ကြိမ်မြောက်တန်ခါကုံတွေးတန်ခါနုဒ္ဓတိသမထဘာဝနာပွားပြီးတော့လှုပ်ရှားရှစ်ခုရှစ် 30ဆိုတော့နှစ်ဘူးကိုလက်ဦးပြန်ရောက်အဲ့ဒီမှရှစ်ခိုးခြင်းကိစ္စပြီးတာကဲသမထဘာဝနာ3မျိုးရပြီမသားတစ်ခေါက်တော့သမထဘာဝနာ2မျိုးလိုင်းမဟာစီကသင်ပေးတဲ့နေ့တိုင်းသာကြောင်းရောက်ရင်ရှစ်ခိုးသမထဘာဝနာကုသိုလ်3မျိုးရတယ်မသားတစ်ခေါက်ကြောင်းတစ်ခေါက်ဟောလိုင်းမဟာစီကသင်ပေးတဲ့နေ့တိုင်းကျင့်သုံးရင်ကြောင်းတစ်ခေါက်ကမသားတစ်ခေါက်တည်းပိုးသွားပြီ အဲ့ဒီလိုအဲ့ဒီလိုလိုင်ပါစီကမူကြကြသရုပ်ခေါ်နေတာကိုအဲ့ဒီမှာအမဂရိထဲလိုက်တော့ဝိပဿနာရှင်ခေါ်နေရှင်မမှုထဲနတ်ဘိုးဘောကလက်အုပ်ကြံပေါ်ချတဲ့အခါချတယ်ချတယ်လောက်ရမှုကလေးပြီးသွားဟောမဲ့ကုသို့အရူပပရိစေရဉာဏ်လောက်ရမှုရုပ်ကိုသိတာကိုချတယ်ချတယ်စွစွတဲ့ဘယ်ဘက်လက်ပြည့်ပြည့်ညာဘက်လက်ပြည့်ပြည့်စိတ်ဆိုင်ပြီးတော့ကချတယ်ချတယ်နဲ့ရှုမှတ်ပြီးတော့ကရှ िख ိုးဝိပဿနာဘာဝနာရှ िख ိုးနည်းဝိပဿနာရှ िख ိုးနည်း လောက်ရမှုယုတ်သိတော့ရူပပရိစ္ဆရာညာဟောမဲ့ကုသိုလ်တစ်ဇေခုကရဏီလောက်ရမှုကိုသိတဲ့ဉာဏ်မျက်စိပฏิဝေဒသာသနာသာသနာအမွေမဲ့ကုသိုလ်တစ်ပိုင်းလိုင်မာစီနေတိုင်းလာကျင့်သုံးကုသိုလ်ရများများရအောင်စီးနေကန်းနဲ့လှုပ်ပေးနေတာဒါကြောင့်လိုင်မာစီရဲ့ရောက်ရင်လိုင်မာစီက ခိုင်းတာလို့လိုင်မာစီဘုန်းကြီးမခိုင်းတာဘာမှမလုပ်နဲ့ခိုင်းသမျှအကုန်လုပ် သမထဘာဝနာကုသိုလ်ဝိပဿနာဘာဝနာကုသိုလ်တရားတရားကုသိုလ်တွေအကုန်လုံးတိုးပွားပြီးတော့ချမ်းသာများကြမယ်တော့ပုံညာဏဘိက္ခွေမှာပါရိဋ္ဌာဘိက္ခွေအိုးချင်းသားချင်းသမီးများတို့ပုံညာဏကုသိုလ်တို့ကိုမာပါရိဋ္ဌာမကြောက်ကြနဲ့ကုသိုလ်မကြောက်ပါနဲ့အခုကုသိုလ်ကြောက်ကြတယ်ကုသိုလ်လောက်ရမှသိကြောက်တာညစဉ်ညစဉ်ဒီမှာတက်တော်တရားလေးပါဘုရားရှိခိုး9မိနစ်တရားမှာ သုံးမိနဲ့အနန္တ၅ပါးအကျင့်မြတ်နဲ့ပူဇော်ဆုတောင်းအမြဝေအဲနေ့တိုင်းအိမ်ရှိလူကို24နာရီမှာမိနစ်30အချိန်ဒီကုသိုလ်အလုံးနဲ့သမဏဘာဝနာဝိပဿနာဘာဝနာကုသိုလ်အလုံးနဲ့အသုံးချစမ်းပါတိုင်းပြည်မှာကုသိုလ်အင်အားတက်ပြီးအဖက်ဖက်ကတိုးတက်အောင်မြင်ပါလိမ့်မယ်အဲလိုအောင်မြင်စေခြင်းလို့မူချပြီးတော့အုံနဲ့ကျင်းပြီးဗုဒ္ဓမြတ်စွာဘုရားရဲ့ ကုသိုလ်လုံနည်းတွေအကုန်လုံးပေါ်လွင်အောင်လို့တရုပ်ခေါ်တယ်ကြုံခဲ့မှာပြည့်စည်သွားတဲ့ကုသိုလ်လုံနည်းတွေအခုမူမှန်မူကောင်းသင်ပေးလိုက်ပြီဒီနေ့တိုင်းအသက်တရှိကျင့်သုံးရမယ်သူများလည်းဆင်ပွားသင်ပေးရမယ်သူများလည်းသင်မပေးခြင်းဘူးအခုလိုင်းမာကြီးကသင်ပေးလိုက်တဲ့အတိုင်းကိုယ်တိုင်လည်းမကျင့်သုံးခြင်းဘူးဆိုရင်အဲ့ဒါကျွန်စိတ်မကုံလို့လို့ဘုန်းကြီးကအဲ့ဒီလိုပြောနေပါတယ်ဒါကျွန်စိတ်ဆိုတာမကောင်းဘူးမရှိတင်ဘူး ဒိဋ္ဌာမဓမ္မမိဂရဝဝိပဿနာတရားအလုံးအာထုတ်သိမိအာထုတ်ပါတာထကနာငါဘုရားတော်မှာတော့အခါတာတော့ကုသိုလ်များများရရေးအဲ့ဒီကုသိုလ်တွေမှာမဲ့ကုသိုလ်ကအရေးပါဆုံးတရားတရားကုသိုလ်ကမဲ့ကုသိုလ်ရဖို့အခြေခံမျှတာဖြစ်တယ်မဲ့ကုသိုလ်ရရေးအခြေခံကုသိုလ်တွေကိုလည်းလုပ်မဲ့ကုသိုလ်လည်းရအောင်လုပ်တာထကနာငါဘုရားတော်မှာတော့အခါတာတော့နေပင်ညွန်ပြယုံမျှတာစွန့်နိုင်ကြပါကုန်၏ ပฏิမာဏတို့မြတ်နိဗ္ဗာန်ညွန်ပြတဲ့အတိုင်းကြင်ရကုန်လျက်ဇာယိနောဝိပဿနာဉာဏ်မိမဉာဏ်မိတို့ဖြင့်ဝိပဿနာဉာဏ်မိဆိုတစ်က14ပဲမဉာဏ်ဆိုတော့အမှတ်15ဇာယိနောဝိပဿနာဉာဏ်မိမဉာဏ်မိတို့ဖြင့်ကိလေသာမိုက်ရုပ်ကိုရှုံးမြိုင်နိုင်သောသူတို့ဤသားလည်းမာရပါဏနာသိမင်းဝင်လက်တွေမှာပမောက္ခန္တိလွတ်ကြမယ်သိမင်းလက်ကလွတ်တော့ချမ်းသာတာဘောဒါကြောင့်ပုံညာဏဘိက္ခွေမာဘာဟိတာကုသိုလ်မကြောက်ကြနဲ့ဒုက္ခသေတ္တာဒိဝဇနကုသိုလ်ဆိုတာချမ်းသာရဲ့နာမည်ကွဲ့တဲ့မြတ်စွာဘုရားက အဲချမ်းသာရဲ့နာမည်ကုသိုလ်ကုသိုလ်ရရင် ချမ်းသာတယ်လို့ဒီလိုဆိုလိုတယ်ဟောင်းတယ်လို့မှတ်လိုက်တဲ့အခါလှုပ်ထားပြီးတော့အရူပပရိစ္ဆေရာဉာဏ်မေတ္တရာသက္ခုကရဏီဟောင်းတယ်လို့ခေါ်တဲ့လှုပ်ရမှုရုပ်ကိုသိပြီးမြင်လိုက်တဲ့ဉာဏ်မျက်စိပေါ်လာပြီးမှတ်တော့ဉာဏ်မျက်စိမေတ္တရာပဲ အဲတမိနစ်ဆိုတော့10မိနစ်အင်းတမိနစ်ဆိုတော့မေပေါင်း60ဒီဘမသိခင်ချမ်းသာခြင်းနဲ့ကုသပေါင်း60အာတဝကယဝိဇ္ဇာအမတ်ဆက်ငါညံရတဲ့မဟာသောတာပန်မဖြစ်သေးလို့တန်လျာခရီးဆရာရင်အထက်တန်းလွှာဘဝပေါင်းတမိနစ်ရဲ့လောက်အားက360ဒါချမ်းသာတယ်ချမ်းသာတယ်ဒါကုသိုလ်ဆိုတာချမ်းသာရဲ့နာမည်ကုသိုလ်မကြောက်ကြနဲ့လို့ ဗုဒ္ဓမြတ်စွာဘုရားပြောတာပဲအခုဘုန်းကြီးပြောခဲ့တဲ့သကစဉ်ဒီထဲမှာဝါသဗမင်းဖြစ်တယ်ဝါသဗရဲ့ဦးကြီးဗိုလ်ချုပ်ကြီးရှင်ဘရင်ရောတိုက်ပွဲမှာကြဆုံးသွားတယ်အဲဒီလိုဗိုလ်ချုပ်ရာထူးနဲ့လူဘဝရှင်ဘရင်ဆိုတဲ့တိုင်းပြည်အာဏာလက်ကင်ရှင်ဘရင်ဘဝ အာနာလက်လောက်ယုံမြမကအသက်တောင်သေးမြို့ကကြာဆုံးရတာအကြောင်းရှာလိုက်တော့အဲ့ဒီဘိုးချုပ်ကြီးကွန်းစားလိုပဲတူရာကောမစားရင်ထိုးမှုပါပါမပါပါဘာမှပြဿနာမပေါ်နိုင်ဘူးအခုတော့ကွန်းစားထိုးမှုမပါတော့ဟဲ့ကောင်ထိုးမှုပြန်ယူကြအောင်ကွာဆိုတော့ကို့တတ်မဲ့ပေမင်းလွတ်သွားတာဗောအဲ့ဒါကြောင့်လှိုင်မာစီကဆေးလိကွန်းအပြက်ရှောင်ပါလို့ စည်းယုံနေတာဆဲလိုက်ကောင်အကြောင်းပြုတ်ပြီးတော့ကကိုယ်ဆိုးရုပ်ပဲမဲ့ပေမင်းနေအများကြီးရှိနေတယ်။အဲချမ်းသာရဲ့နာမည်ကုသိုလ်ကုသိုလ်ရရင် ချမ်းသာတယ်လို့ဒီလိုဆိုလိုတယ်။အဲ့ဒါမဲ့ကုသိုလ်တွေရရင်မျက်စိမဲစိတ်ဝမ်းမဲ့ချက်မှစိုက်ပြီးဖောင်းတာပိန်းတာကစားရှုမှတ်မဲ့ကုသိုလ်တွေယူလိုက်ကြပါဦး